ရှင်ယောဟန်ဩဝါဒစာပထမဆုံးခန်းကြီး၄အငယ်၁မှ6ချစ်သူတို့ခတ်သိမ်းသောစိတ်ဝိညာဉ်တို့ကိုမယုံကြနှင့်စိတ်ဝိညာဉ်တို့သည်ဘုရားသခင်နှင့်ဆက်ဆိုင်သည်မဆက်ဆိုင်သည်ကိုစုံစမ်းကြလောအကြောင်းမူကားမိစ္ဆာပရောဖက်အများတို့သည်ဤလောကသို့တွားကြပြီဘုရားသခင်၏ဝိညာဉ်တော်ကို အပေတို့တည်နိုင်တနည်းဟုမူကားလူဇာတိအဖျင်ကြွလာတော်မူသောယေရှုခရစ်ကိုဝန်ခံသော ဝိညာဉ်မြည်ဒီကားဘုရားသခင်နှင့်ဆက်ဆံ၏လူစားတိအားဖြင့်ကြွလာတော်မူသောယေရှုခရစ်ကိုဝန်မခံသောဝိညာဉ်မြည်ဒီကားဘုရားသခင်နှင့်မဆက်ဆိုင် ထိုတို့သောဝိညာဉ်ကတင်တို့သည်ကြားခဲ့ပြီးသည့်အတိုင်းဤလောကသို့လာမည်ဖြစ်၍ယခုပင်လာလျက်ရှိသောအန်တိခရစ်ဝိညာဉ်ဖြစ်၏ချစ်သားတို့တင်တို့သည်ဘုရားသခင်နှင့်ဆက်ဆိုင်ကြ၏ထိုသူတို့ကိုလည်းအောင်ကြပြီအကြောင်းမူကားတင်တို့ဘက်၌ရှိသောသူသည် လောကဘက်၌ရှိသောသူထက်သာ၍ကြီးတော်မူ၏ထိုသူတို့သည် လောကနှင့်ဆက်ဆိုင်သောကြောင့်လောကီအကြောင်းအရာကို ပြောတတ်ကြ၏လောကီသားတို့သည်လည်းသူတို့စကားကိုနားထောင်တတ်ကြ၏ငါတို့မူကားဘုရားသခင်နှင့်ဆက်ဆိုင်ကြ၏ဘုရားသခင်ကိုတည်သောသူသည်ငါတို့စကားကိုနားထောင်တတ်၏ဘုရားသခင်နှင့်မဆက်ဆိုင်သောသူသည်ငါတို့စကားကိုနားမထောင်တတ်ထိုအရာကိုငါတို့သည်ထောက်၍တမာဝိညာဉ်ကို၎င်း မိစ္ဆာဝိညာဉ်၎င်းသိရကြ၏အငယ်9မှ14ချစ်သူတို့ငါတို့သည်အချင်းချင်းချစ်ကြကုန်အံ့အကြောင်းမူကားချစ်ချင်းမေတ္တာသည်ဘုရားသခင်နှင့်ဆက်ဆိုင်၏ချစ်တတ်သောသူမည်သည်ကားဘုရားသခင်ဖြစ်ပွားစေတော်မူသောသူဖြစ်၏ဘုရားသခင်ကိုတည်သောသူလည်းဖြစ်၏ချစ်ချင်းမရှိသောသူသည်ဘုရားသခင်ကိုမတည်အကြောင်းမူကားဘုရားသခင်သည်ချစ်ချင်းမေတ္တာဖြစ်တော်မူ၏သားတော်အားဖြင့်ငါတို့သည်အသက်ရှင်စေခြင်းငှာ ဘုရားသခင်သည်တပါးတည်းသောသားတော်ကိုဤလောကသို့စေလွှတ်တော်မူသောအရာ၌ငါတို့ကိုချစ်တော်မူသောမေတ္တာသည်ထင်ရှားလျက်ရှိ၏။ငါတို့သည်ဘုရားသခင်ကိုချစ်ကြသည်ဟုမဆို၊ဘုရားသခင်သည်ငါတို့ကိုချစ်၍ငါတို့၏အပြစ်ဖြေရာအကြောင်းဖြစ်စေခြင်းငှါသားတော်ကိုစေလွှတ်တော်မူသောအရာ၌ချစ်ခြင်းမေတ္တာရှိ၏။ချစ်သူတို့၊ဘုရားသခင်သည်ငါတို့ကိုဤမျှလောက် ချစ်တော်မူသည်မှန်လျင်ငါတို့သည်လည်းအချင်းချင်းချစ်ရကြမည်ဘုရားသခင်ကိုအဘယ်သူမျှမမြင်စဘူးသို့တော်လည်းအချင်းချင်းချစ်ကြလျင်ဘုရားသခင်သည်ငါတို့၌တည်တော်မူ၍ငါတို့သည် ချစ်ချင်းမေတ္တာတော်နှင့် ပြည့်စုံလျက်ရှိကြ၏ဘုရားသခင်သည်ဝိညာဉ်တော်၏ကျေးဇူးကိုငါတို့အားပေးတော်မူသောကြောင့်ငါတို့သည်ဘုရားသခင်၌တည်သူကို၎င်းဘုရားသခင်သည်ငါတို့၌တည်တော်မူသည်ကို၎င်းသိရကြ၏ လောကီသားတို့ကိုကယ်တင်သောသခင်ဖြစ်စေခြင်းငှာခမည်းတော်သည်သားတို့ကိုဆေလွတ်တော်မူသည်ကိုငါတို့သည်သိမြင်၍တက်တည်ခံကြ၏အငယ်၅မှ21ယေရှုသည်ဖျားသခင်သားတော်ဖြစ်တော်မူသည်ကို ဝန်ခံတော်သူမည်သည်ကားဖျားသခင်၌တည်၏ဖျားသခင်သည်လည်းထိုသူ၌တည်တော်မူ၏ဖျားသခင်သည်ငါတို့ကိုချစ်တော်မူခြင်းမေတ္တာကိုငါတို့သည်တည်၍ယုံကြည်ကြ၏ ဘုရားသခင်သည်ချစ်ချင်းမေတ္တာဖြစ်တော်မူ၏ချစ်ချင်းမေတ္တာ၌တည်သောသူသည်ဘုရားသခင်၌တည်၏ဘုရားသခင်သည်လည်းထိုသူ၌တည်တော်မူ၏ထိုတို့ငါတို့သည်ချစ်ချင်းမေတ္တာနှင့်ပြည့်စုံသောအဖြစ်တရားဆုံးဖြတ်တော်မူသောနေ့၌ရဲရင်ရသောအခွင့်ရှိကြလိမ့်မည်အကြောင်းမူကားငါတို့သည် ကိုရောဤနီတူဤလောက၌ဖြစ်ကြ၏ချစ်ချင်းမေတ္တာသည်ကြောက်ချင်းတံဝေကနှင့်မပေါင်းနိုင်ရန်တံဝေကသည်ပူပန်ခြင်းဝေနာကိုဖြစ်စေသောကြောင့် စုံလင်သောမေတ္တာသည်တံဝေကကိုပယ်ရှားတတ်၏။တံဝေကရှိသောသူသည်မေတ္တာနှင့်မပြည့်စုံသေး။ဘုရားသခင်သည်ငါတို့ကို ရှေးဥစွာချစ်တော်မူသောကြောင့်ငါတို့သည်ဘုရားသခင်ကိုချစ်ကြ၏။တစုံတယောက်သောသူကငါသည်ဘုရားသခင်ကိုချစ်၏ဟု ဆိုလျက်ပင်မိမိညီကိုကိုမုန်းလျင်ထိုသူသည်မှုတာကိုတုံးသောသူဖြစ်၏။မိမိမြင်ရသောမိမိညီကိုကိုမချစ်လျင်မမြင်သေးသောဘုရားသခင်ကိုအဘယ်သို့ချစ်နိုင်မည်နည်း ဘုရားသခင်ကိုချစ်သောသူသည်မိမိညီကိုကိုချစ်ရမည်ဟုသောပညတ်တော်ကိုငါတို့သည်ခရစ်တော်ထံ၌ခံရကြပြီ